အခန်းကြီး16အငယ်1မှ3နောက်တဖန်ရှန်ဆုံသည်ဂါဇမြို့သို့တွား၍ပြည်သူမိမကို တွေ့ပြီးလျှင်သူစီသို့ဝင်၍နေ၏ရှန်ဆုံယောက်ျောင်းကိုဂါဇမြို့သားတို့သည်ကြားလျှင်ဝိုင်းထားလျက်မြို့တကားဝ၌တညလုံးချောင်းမြောင်းလျက်နံနှင့်မိုးလင်းသောအခါသူကိုတတ်မိဟုဆို၍တညလုံးငြိမ်သက်စွာ နေကြ၏ရှန်ဆုံသည်တန်းကောင်တိုင်အောင်အိပ်ပြီးမှ တန်းကုန်အချိန်၌ထ၍မြို့တကရွတ်တို့ကိုတကားတိုင်ကန့်လန့်ခြင်းနှင့်တကွယူ၍ပခုံးပေါ်မှတင်လျက်ထမ်းသွား၍ဟေပြုံမြို့ရှိတောင်ပေါ်၌ပစ်ထားလေ၏အငယ်လေးမှ15နောက်တဖန်စိုးရဲ့ကြိုင်တိုင်နေသောဒေလိလအမည်ရှိသော မိမတယောက်ကိုချစ်ပြန်၏ဖိလိတိမင်းတို့သည်ထိုမိမစီတို့လာ၍ ရှံဆုံ၌ကြီးသောခွန်အားသည်အဘယ်အရာအားဖြင့်တည်သည်။သူကိုချီနှောင်၍နှိပ်စက်ခြင်းကအဘယ်သို့တတ်နိုင်မည်နည်းဟု သူကို ချော့မော့၍စူးစမ်းပါ။ငါတို့သည်ဝိုင်း၍ငွေဆက်တပိတ်တာကို ပေးမည်ဟုဆိုကြ၏။ဒေလိလကလည်းတင်၌ကြီးသောခွန်အားသည်အဘယ်အရာအားဖြင့်တည်သည်ကို၎င်း၊တင့်ကိုနှိပ်စက်ခြင်းကအဘယ်သို့ချီနှောင်ရမည်ကို၎င်း ပြောပါဟုရှံဆုံအားတောင်းပန်တော်ရှံဆုံကတခါမျှမတွေ့ချောက်သောလျှော်ကျိုးစိန်ခုနှစ်စင်းနှင့်ငါကိုချီနှောင်လျင်ငါ၌ခွန်အားရော့၍အခြားသောသူကဲ့သို့ငါဖြစ်လိမ့်မည်ဟုပြောဆို၏ထိုအခါဖိလိတိမင်းတို့သည်တခါမျှမတွေ့ချောက်သောလျှော်ကျိုးစိန်ခုနှစ်စင်းတို့ကိုယူခဲ့၍ထိုမိမသည်ရှံဆုံကိုချီနှောင်လေ၏ယောက်ျားအချို့တို့သည် ထိုမိမ၏အိတ်ခမ်းထဲမှ ချောင်းမြောင်းလျက်နေသည်ဖြစ်၍မိန်းမက၊ရှံဆုန်၊ဖိလိတ္တိလူတို့သည်သင့်ကိုတိုက်လာကြသည်ဟုဆိုသော်၊သူသည်မီးထိသောပိုက်ဆန်ချည်ကဲ့သို့ထိုကြိုးတို့ကိုဖြတ်လေ၏။သို့ဖြစ်၍သူ၏ခွန်အားကိုမသိရကြ။ဒေလိလကလည်း၊သင်သည်ငါ့ကိုကျီစား၍မုသာကိုသာပြောပြီ တင့်ကိုအဘယ်သို့ချီနှောင်ရမည်ကိုယခုပြောပါဟုရှံဆုံအားတောင်းပန်တော်သူကမတုံးဘူးသော ကျိုးတင်နှင့်ကြက်ကြက်ချီနှောင်လျင်ငါ၌ခွန်အားရော့၍အခြားသောသူကဲ့သို့ငါဖြစ်လိမ့်မည်ဟု ပြောဆိုသည့်အတိုင်းဒေလိလသည် ကျိုးတစ်တို့ကိုယူ၍ချီနှောင်ပြီးမှ ထိုအခန်း၌ချောင်းမြောင်းသောသူအချို့ရှိနေလျက်ရှံဆုံဖိလိတိလူတို့သည် တင့်ကိုတိုက်လာကြသည်ဟုဆိုသောရှမ်းဆုံသည်လက်ယုံ၌ခြီသောကျိုးတို့ကို အချီကဲ့သို့ဖြတ်လေ၏ဒေရီလာကလည်းယခုတိုင်အောင်တင်းသည်ငါ့ကိုခြီစား၍မှုသာကိုသာပြောပြီးအဘယ်သို့ခြီနှောင်ရမည်ကိုပြောပါဟုရှမ်းဆုံအားတောင်းပန်သော သူကငါ့စပင်ခုနှစ်စုတို့ကို ရက်ကန်းသား၌ရက်သွင်း၍ထီယံတွင်စို့နှင့်ရိုက်ထားလျင် ငါ၌ခွန်အားလျော့၍အခြားသောသူကဲ့သို့ငါဖြစ်လိမ့်မည်ဟုပြောဆိုသည့်အတိုင်းဒေလိလသည်သူ၏စပင်ခနဆုတို့ကိုရကန်းသား၌ရက်တွင်၍ထီယံတွင်စို့နှင့်ရိုက်ထားပြီးမှရှံဆုံဘေလိတိလူတို့သည်တင့်ကိုတိုက်လာကြသည်ဟုဆိုသောရှံဆုံနိုး၍ရကန်းလက်လက်စို့ရကန်းသားပါလျက်တွား၏ဒေလိလကလည်းတင်းဒီငါ့ကိုချစ်သည်ဟု စိတ်နှလုံးမပါဘဲလျက်အဘယ်သို့ပြောနိုင်သနည်း။တင်၌ကြီးသောခွန်အားသည်အဘယ်အရာအဖြင့်တည်သည်ကိုမပြော။သုံးချိန်တိုင်အောင်ငါ့ကိုကြည်စားပြီဟုဆို၏။အငယ်16မှ21ထိုတို့ဒေလိလသည် နေတိုင်းပူဇာ၍သူအသက်သေးလူအောင်နှောက်ရက်သောကြောင့်ရှံဆုံသည်မိမိစိတ်နှလုံး၌ရှိသမျှအတိုင်းပြော၍ ငါသပင်ကိုတခါမျှမရိပ်သေးအမိဝမ်းထဲမှဆက်၍ဘုရားသခင်ဤနာဇရိလူဖြစ်၏ငါသပင်ကိုရိပ်လျင်ငါ၌ခွန်အားရော့၍အခြားသောသူကဲ့သို့ငါဖြစ်လိမ့်မည်ဟုပြောဆို၏ထိုတို့မိမိစိတ်နှလုံးထဲမှရှိသမျှအတိုင်းပြောကြောင်းကိုဒေလိလသိလျင်ဗိလိတိမင်းတို့ကိုတဖန်ခေါ်၍ယခုတခါလာကြပါဦးသူသည်မိမိစိတ်နှလုံးရှိသမျှအတိုင်းပြောပြီဟု မှာလိုက်သဖြင့်သူတို့သည်ငွေကိုဆောင်ယူခဲ့လျက်လာကြ၏ဒေလီလာသည်ရှန်ဆုံခေါင်းကိုမိမိဒူးပေါ်မှတင်လျက်သူ့ကိုအိတ်စေသဖြင့်လူတယောက်ကိုခေါ်၍သူ၏သပင်ခုနှစ်စုတို့ကိုရိတ်စေပြီးမှသူ့ကိုနှောက်ရှက်ဆပြု၍သူ၏ခွန်အားသည်ရော့ပြောက်၏မိမကလည်းရှန်ဆုံဖိလိတိလူတို့သည်တင့်ကိုတိုက်လာကြသည်ဟုဆိုသောရှန်ဆုံနိုး၍ ထာဝရဘုရားစွန့်တော်မူကြောင်းကိုမရိပ်မိသောကြောင့်အရင်ကဲ့သို့ငါထွက်၍အားထုတ်မည်ဟုအကြံရှိတော်လဲဖိလိတိလူတို့သည်ဖမ်းဆီး၍သူမျက်စိကို ဖောက်ပြီးမှဂါဇမြို့သို့ယူသွားပြီလင် ခြေဝါကျိုးနှင့်ချီနှောင်၍ထောင်အိမ်၌ကျိတ်ဆုံနှင့်ကျိတ်စီကြ၏အငယ်22မှ31ရှမ်းဆုံစပင်ရိတ်သောနောက်တဖန် ပောက်ပြန်သောအခါဖိလိတိမင်းတို့ကိုငါတို့ဖျားသည်ငါတို့ရန်သူကိုငါတို့လက်သို့အပ်တော်မူပြီဟုဆိုလျက်သူတို့ဖျားဒါဂုံအားရစ်ကြီးကိုပူဇော်၍ပျော်မွေ့ခြင်းကိုပြုအပ်သောအခါစီဝေးကြ၏လူများတို့သည်ရှံဆုံကိုမြင်သောအခါငါတို့ဖျားသည်ငါတို့ပြည်ကိုဖျက်ဆီး၍ပြည်သားအများတို့ကိုတတ်သောငါတို့၏ရန်သူကိုငါတို့လက်သို့ အပ်တော်မူပြီဟုမိမိတို့ဖျားကိုချီးမွမ်းကြ၏စိတ်နှလုံးရွှင်လန်းသောအခါရှံဆုံကိုခေါ်ခဲ့ငါတို့အဖို့ကစားပါလေစေဟုဆိုသည်ဖြင့်ရှံဆုံကိုထောင်အိမ်မှခေါ်ခဲ့၍သူသည်ကစားရ၏သူကိုလည်းဇေယတိုင်ကြားမှထားကြ၏ရှံဆုံကလည်းဇေယတိုင်တို့ကိုငါမှီ၍နေရအောင်လက်နှင့်တွေ့ပြရစေဟု လက်ဆွဲသောလူကလေးကိုအခွင့်တောင်း၏ ထိုဇေယ၌ယောက်ျားမိန်းမတို့သည် အပြည့်ရှိကြ၏ဖိလိတိမင်းအပေါင်းတို့လည်းပါကြ၏ဇေယမိုးပေါ်မှလည်းသုံးတောင်မြတ်လောက်သောယောက်ျားမိန်းမတို့သည်ရှံဆုံကစားသည်ကို ကြည့်ရှုလျက်ရှိကြ၏ရှံဆုံကလည်းအိုအရှင်သာဝရဖျားအကျွန်ုပ်ကို အောင်းမေတော်မူပါ အကျွန်ုပ်မျက်စိနှစ်ဖက်ကိုဖောက်သောဖိလိတိလူတို့၌တပြိုင်နက်အပြစ်ဒဏ်ပေးနိုင်မည်အကြောင်းယခုတစ်ချိန်မျှသာ ခွန်အားကိုပြန်ပေးတော်မူပါဖျားဟုဒါဝရဖျားအားဆုတောင်းပြီးမှဇရက်ခေါင်တိုင်နှစ်တိုင်တို့ကိုလက်ရလက်ဝဲလက်နှစ်ဖက်နှင့်ကင်၍မှီနေလျက်အကျွန်ုပ်သည်ဗေလိတိလူတို့နှင့်အတူတေပြရစေဟုဆိုလျက်အားထုတ်၍ကိုကိုညှစ်ချသဖြင့်ဇရက်သည်မင်းများ လူများအပေါင်းတို့အပေါ်မှလဲ၍ဖိလေ၏ထိုသို့အသက်ရှင်စဉ်ခါတတ်ခဲ့သည်ထက် တေစဉ်ခါတာ၍များသောသူတို့ကိုတတ်လေ၏သူညီများအဆွေမျိုးများအပေါင်းတို့သည် လာ၍အလောင်းကောင်ကိုထမ်းသွားပြီးလင်ဇောရာမျိုးနှင့်အေရှတောလမျိုးဆက်ကြားတွင် အဖမန်တော်၏တင်းကြိုင်း၌တင်းကြိုကြ၏သူသည်ဣဒရလမျိုးကို အနှစ်20အုပ်ဆိုးသည်